ဖြစ်စေတွေလိုက်ပြီးတော့ရှိရမှာဝိတ္တနဲ့ဝိသရဒီဇိုင်းကနှစ်ပါးအလွန်အရေးပါပါတယ်လို့ပြောသွားပါတယ်။ဘာဖြစ်လို့လဲဆိုတော့သမထဇာအထုလို့ရှိရင်လည်းပဲသမထဇာရခြင်းရဲ့အကြောင်းပဲ။ဝိပဿနာဇာရရှိရေးအတွက်အထုလို့ရှိရင်ဝိပဿနာဇာနေဉာဏ်နေဖြစ်ဖို့ရတဲ့အကြောင်းပဲ။ဒီတရားနှစ်ပါးက ဒါကြောင့်သိအရေးပါပါတယ်အဲဒီဝိတ္တဝိသရာနှစ်ပါးမရှိရင်သို့မဟုတ်ဝိတ္တဝိသရာပိဋိတုကဧကကရာခေါ်တဲ့သံတရားတွေမရှိလို့ရှိရင်ဝုထုကာမနဲ့ကိလေသာကာမလူကျင်စရာအာယုန်တွေအဲ့ဒါတွေကိုလူကျင်မှုကိလေသာကာမတွေအမြဲတမ်းတတ္တဝါတွေကလွှမ်းမိုးခံရတာတတ္တဝါတွေရဲ့စိတ်ကအလွှမ်းမိုးခံရတာ ကျန်ကမြတ်မှာလည်းပဲအန္တကာရီတတိအဒီဘောပါတော်ဝိရလို့ဒီလိုပြထားတာမြင့်မှောင်မိုက်ဖြစ်လို့ရှိရဲ့စီနီအယောင်ပေါ့နင်းယောင်မရှိဘူးတဲ့ဒီသဘောကဘာလဲဆိုတော့မီးယောင်မရှိတဲ့နေရာဌာနမှာမီးယောင်မရှိတဲ့အတွက်ညအခါမှာဆိုလို့ရှိရင်အများအားမှောင်မိုက်ကလွန်လွှမ်းမှုနေတယ် ဒါလိုပဲသုစိတ်ကြည်ကြည်အဲသုစိတ်ရှိမှုဇာမရှိပေါ်ရပေါ်ရအာရုံလေးပေါ်မှာစိတ်ကလေးရောက်သွားအောင်လို့ချိန်ရွယ်ပေးတဲ့ဥကျက်အဲ့ဒီအာရုံနဲ့အများအားဖြင့်နေပြီးတော့ဖွဲ့ဆက်နေတဲ့ဝိစာရဒီသဘောမျိုးမရှိလို့ရှိရင်တတ္တဝါတွေရဲ့စိတ်အစဉ်ဟာကာမအမြဲတမ်းအလွန်ကိုခံရတယ်လို့ဒီလိုဥပမာနဲ့နှိုင်းယှဉ်ပြီးတော့ပြနေပြထားပါတယ် ဒီလိုကာမအလွှမ်းမှုခံရတဲ့အတွက်တတ္တဝါတွေရဲ့စိတ်အစဉ်ဟာတစ်ခုပြီးတစ်ခုကောင်းတာလေးတွေအဲမြင်မြင်တာကြားမြင်တာနားမြင်တာစားမြင်တာသိမြင်တာသိမြင်တာပေါ့အဲ့ဒါတွေပဲဖြစ်နေတာပါပဲတစ်ခုပြီးတစ်ခုဖြစ်နေတာပဲနေ့ရှိတဲ့၍များသောအားဖြင့်အာယုံကောင်းလေးတွေ ရှာပြီးတော့လကားသာအချိန်ကုန်နေတာများတာပါပဲပြီးတော့ဒီပုဂ္ဂိုလ်တွေဟာဒီထဲမှာပဲနေမုန်းပြီးတော့ကာမချမ်းသာကိုမစွန့်လွတ်နိုင်တဲ့အနေမျိုးရောက်နေပါတယ်ဒီတော့ကာမဂုဏ်အာယုကိုလက်မလွတ်နိုင်တော့ဒီချမ်းသာကိုလက်မလွတ်နိုင်တော့ဘယ်တော့ပဲဒီပုဂ္ဂိုလ်ကိုရှုမှု စာကြောင်းတရားထုတ်ဖို့ကြောင်းသွားပြောလဲပဲနားမဝင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူ့မှာကနိခမဒုက္ခခေါ်တဲ့ဆံချမ်းသာလက်ရှိမှာမဖြစ်သေးတော့မယုံကြည်နိုင်သေးတော့ဒီဘက်မှာစိတ်ဝင်စားနိုင်ဘူးပေါ့။အဲ့ဒါနဲ့ပဲအချိန်ကုန်မှာပဲ။အဲ့ဒီဝိတုကာမတွေကိုလိုချင်တဲ့ကာမိဆန္ဒက ကာမိစ္ဆန္ဒနိဝရဏကအမျိုးမျိုးသောအာယုန်နဲ့ခြားယုံတွေးဆောင်ခံခြားယုံတွေးဆောင်ခံရတဲ့စိတ်ကိုတစ်ခုတည်းသောအာယုန်မှာသူကမြင်မြင်တတ်တဲ့ဒီမထနိုင်တော့ဘူး။ဘာဖြစ်လို့လဲဆိုတော့ကာမိစ္ဆန္ဒနိဝရဏရှိနေရင်တော်ကြဟိုဟာလေးလိုချင်လိုက်ဒီဟာလေးလိုချင်လိုက်ဟိုဟာလေးကြားချင်လိုက်ဒီဟာလေးကြားချင်လိုက်ဆိုတာတခုတည်းသောအာယုံမှာကိုစိတ်ရဲ့တည်ငြိမ်မှုကို သူ့စိတ်ရဲ့တည်ငြိမ်မှုဘယ်တော့မှမရပါဘူးအဲ့ဒီလိုကာမစ္ဆန္ဒနိဝရဏတွေရှိနေရင်အဲ့ဒီတရားဆိုဆွမ်းမှုခံရတဲ့စိတ်ဟာကာမဓာတ်ကြီးကိုမကျော်လွန်နိုင်တော့ဘူးကာမဓာတ်ကြီးကိုကျော်လွန်ဖို့ရာအတွက်အကျင့်မှန်ကိုလည်းပဲမကျင့်နိုင်တော့ဘူးအကျင့်လမ်းမလမ်းလမ်းကြောင်းပေါ်လည်းပဲမရောက်တော့ဘူးဖြစ်သွားနိုင်တယ်တခါတခါမှာမကျင့်တတ်စရာအာယုန်တွေနဲ့ ကျုံတဲ့အခါမှာပြဘာရနိဗ္ဗာန်ကဖြစ်လာပြန်ပြီမကျေနပ်မှုတွေပေါ့လေစိတ်ဆိုးမှုတွေမုန်းလေးမှုတွေပေါ့လေဖြစ်လာအဲ့ဒီခါမျိုးမှာအဲ့ဒီပြဘာရနိဗ္ဗာန်ကအာယုန်ဒီမှာထိခိုက်ပြီးတော့လက္ခဏာစိတ်တွေပြန့်လို့ပြီးတော့သူကဖန်တီးပြီးတော့တာပဲတစ်ခါတစ်ခါမှာစိတ်ရဲ့ဆိုင်မဲ့မှုပေါ့ဒီနာမိတာတွေလွှမ်းမှုခံရကြရင်တက်တက်ကြွကြွပေါ့လေ စိတ်ကမလန်းဆန်းဘူးအဲဒီမလန်းဆန်းတဲ့အခါတရားအထုတ်ရေးမှာခိုင်ခိုင်ခန့်ခန့်လည်းမရှိဘူးအကံမညဆိုတာပါလေခိုင်ခန့်ကမသိနေရောဖြစ်နေရောစိတ်ဟာလည်းပဲအာယုပေါင်းပေါ်မှာမကတ်တော့အလကားကပြန့်နေတဲ့ဥဒိစ္စတွေဖြစ်နေတာပဲတခါတခါမှာဒီမှားရင်းခဲ့တဲ့ဟာတွေပြန်ပြီးစဉ်းစားမိရင်နှလုံးမသားရမှုတွေ ကောင်းတာတွေအချိန်ကြီးမလုပ်ခိုင်းဘူးလို့နှလုံးမตายရမှုတွေပေါ့လေဥဒိစ္စပုဂ္ဂုစ္စဆိုတာပေါ့လေဒါတွေဖြစ်တတ်တယ်အဲ့ဒီလိုဖြစ်လို့ရှိရင်စိတ်ဟာမငြိမ်မသက်ဖြစ်ပြီးတော့ဟိုရောက်ဒီရောက်နဲ့ရောက်ရခတ်တော့တာပါပဲတေတော့လေတော့ပွေတော့တာပဲအထိတ်မရှိဘူးခါလည်းဖြစ်တော့တာပဲဒီမှာတခါတခါမှလည်းပဲကျင့်သုံးရတဲ့အကျင့်လမ်းစဉ်ပေါ်မှာဝေဘာမှုတွေယုံမှားမှုတွေ အဲအမျိုးမျိုးဖြစ်တတ်ပါတယ်သူအားထုတ်နေတဲ့လက်အကျဉ်းလားတဲ့ဟာမှန်မှမှန်မှမလားမမှန်မဲများဖြစ်နေလားစသည်ပေါ့လေအားထုတ်နည်းကတော့ဘယ်ဆရာနည်းနဲ့တိုက်ကြည့်လိုက်လို့ရှိရင်ဘယ်လိုပဲဘယ်ကျမ်းဂန်နဲ့တိုက်ကြည့်လိုက်လို့ရှိရင်ဘယ်လိုပဲသမျိုးပဲဆယ်နဲ့ပဲညနဲ့ပဲစသည်ပေါ့လေဝေဘာမှုယုံပါမှုတွေလွှမ်းမိုးနှိမ့်ဆက်ခံနေကြလို့ရှိရင်လည်းပဲစံတရား ရဝိရာပြည့်စုံနိုင်တဲ့အစဉ်မှာမရောက်တော့ဘူးလမ်းတစ်ခွရောက်နေတဲ့ပုဂ္ဂိုလ်ဟာဟိုလိုလိုဒီလိုလိုနဲ့ယဉ်ရတာပေါ့လေလမ်းမှာမလိုက်နိုင်ဘူးလို့ဖြစ်ပါတယ်သဘောမျိုးပါပဲသူပြောခဲ့တဲ့တရားတွေဟာသူစိတ်ဆိုင်ရှုမှုဇန်တရားများရဲ့ပฏิပက္ခဆန့်ကျင်တဲ့သစ္စနိကယန္တူတွေပါပဲဒါကြောင့်မလို့အထူးအားဖြင့်သူစိတ်ဆိုင်ရှုမှုဇန် အနောက်ရှက်ကြည့်တတ်တာမဟုတ်လို့ဒီတရား၅မျိုးပဲရွေးချယ်ပြီးတော့စံတရားများရဲ့ပယ်ဖို့ရအင်္ဂါ၅ရပ်အနေနဲ့ပေါ်ပြီးကျင့်ကြံများမှာသင်ရှားပြထားပါတယ်။အဲဒီကုတရားတွေဟာဝိတဝိသရပိတိဒုက္ခဧကကရာခေါ်တဲ့ဇာယင်္ဂတရားတွေဖြစ်ပေါ်မလာလို့ရှိရင်ခုနသောသောဘဲကပြောခဲ့တဲ့အတိုင်းခန္ဓာမှာအလင်းမရှိရင်မြင့်ခါမှာ အမှောင်ကပဲလွှမ်းမိုးနေတာပဲလို့လွှမ်းမိုးနေတယ်လို့ပေါ့ဒီဇန်တရားတွေမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီတရားတွေကအမိစ္ဆန္ဒဆိုင်တဲ့និဝရဏတရားတွေကလွှမ်းမိုးနေတာပဲအထူးအားဖြင့်ကာမဂုဏဆိုတော့ကာမိစ္ဆန္ဒនិဝရဏရဲ့အလွှမ်းမိုးခံရတာအခုဝိပဿနာအထုံနေတဲ့ယောဂီများရှိရရှိရအာရုံလေးပေါ်မှာပေါ့လေ စိုက်ကခဏိကသမารီလေးဖြစ်သွားတဲ့အခါမှာစိုက်ကလေးစိုက်ကလေးကျသွားတယ်။အဲဒီကျသွားတဲ့ခိုက်တာမှာကာမဂုဏ်အာယုကိုလိုချင်တဲ့ကာမစ္ဆန္ဒနိဝရဏမရှိဘူး။အဲဒီတည်ငြိမ်မှုခဏိကသမารီဟာသူရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ကာမစ္ဆန္ဒနိဝရဏကိုပယ်ရှားပလိုက်တဲ့ကျင့်သွားတယ်။တကယ်လို့သာအရှိအဟုံမှာစိတ်ကလေးစိုက်မကြဘူးဆိုရင်ခုအာယုံလိုချင်ဒီအာယုံလိုချင်ဆိုတာပေါ့လေ။ ကောင်းတာလေးတွေလိုက်ပြီးတော့လိုချင်တဲ့ကာမိဆန္ဒဖြစ်ပေါ်ရရှိတယ်အခုစိုက်ကြနေတော့ဖြစ်ဘူးဒီတော့ရှိရအောင်မှာစိတ်ကလေးတည်ငြိမ်မှုဟာခုအာယုံဒီအာယုံလိုချင်တဲ့ကာမိဆန္ဒနိဝရဏရဲ့၆ရောက်ဆက်မြင်ပဲဆိုတာသိထင်ရှားတယ်ရှိလို့နှစ်တည်းအာရမှုစီတီလေးတွေဖြစ်လာတဲ့အခါဝန္တာဝမြောက်ဖြစ်လာတဲ့အခါခန္ဓာစိတ်ထိကြမှုစိတ်ဆိုး စိတ်ပြတ်မှုပေါ့လေဒီမှာဇဘာရနိဝရဏတွေကင်းသွားတယ်ဒီတော့ဇာနဲ့မှာပါတဲ့နှစ်တည်းအာရုံပီတိဟာဇဘာရရဲ့ဆန့်ကျင်တယ်ဆိုတာကိုလေသင်ရှားတယ်ဒီမှာနောက်နေသာထိုင်သာရှိတဲ့အခါအတူအားဖြင့်ဝေဒနာတွေနိုင်နိုင်နင်းနင်းမှတ်နိုင်လို့ဝေဒနာတွေကင်းသွားပြီဆိုလို့ရှိရင်ဒုက္ခခေါ်တဲ့ချမ်းသာမှုတွေဖြစ်လာတယ်ဒီလိုထိုင်လို့ကောင်းလာတာ အဲဒီလိုနေလို့ထိုင်လို့ကောင်းလာရင်လက်ကားသားစိတ်တွေပြန့်လွင့်တဲ့ပူပန်တဲ့ဥဒိစ္စကုက္ကုဇာတွေကျင့်သွားတယ်။ဘာဖြစ်လို့လဲဆိုတော့နေလို့ထိုင်လို့ကောင်းတော့ကိုယ်ရုပ်စိတ်ရောအေးသွားပြီလေ။အေးသွားပြီဆိုတော့ခုနပူပန်မှုတွေပြန့်လွင့်မှုတွေပဲရှိတော့မလဲ။ဒါတော့အာယုန်နဲ့မတ်စိတ်နဲ့တက်အောင် ချိန်ရွယ်သေးတဲ့တနည်းအားဖြင့်လည်းပဲမိမိရဲ့အဲရှိမှတ်တဲ့စိတ်ကလေးရှိွက်ပုံမှာရောက်သွားအောင်ဆွဲဆွဲပြီးတော့တင်ပေးတဲ့ဝိတက်ပေါ်လေးအများအားရှိနေလို့ရှိရင်စိတ်ကြုံပြီးတော့မလမဆန်းဖြစ်တဲ့ခိနမိတာဆိုတာမရှိရဘူး။ဘာဖြစ်လို့လဲဆိုတော့ဝိတက်ကကြုံနေတဲ့စိတ်ကိုသူကဖြန့်တယ် ကျန်ကမြတ်မှာပြတာဝိဖာရဝါလို့ပြတာဝိဖာရဝါဆိုတာပြက်မြက်ကာကာဖြစ်အောင်လွတ်တတ်တဲ့ဘောရှိတယ်တဲ့သူကဒီနာမီတာကစိတ်ကြုံသွားတယ်ငုံသွားတယ်ဥဒက်ကအဲ့ဒီဆန့်ကျင်ဘက်ပြန်ပြူးသွားအောင်ပြန်ကားသွားအောင်လှုပ်ရှားသွားအောင်သူကလုပ်ခဲ့တယ်အများပြအာယုန်ထဲမှာစိတ်နဲ့ချိန်ရွယ်ပေးနေတော့ဒီကစိတ်ကလေးတွေဟာကြုံရကနေပြီးတော့ပြက်ပြက်ပြက်ပြက်ပြီးတော့ပုံမှန်ကာကာနဲ့ပေါ့လန်းလန်းဆန်းဆန်းဖြစ်နေတာ မြင်မပြဝိတက်ကအာယုန်နဲ့တက်အောင်လို့ချိန်ရွယ်ပေးနေတော့ဝိสารကအဲ့ဒီချိန်ရွယ်ပေးတဲ့အာယုန်နဲ့ထိတိမိမိဖြစ်ပြီးတော့အများအားနေမှာဖွဲ့ဆက်နေတာရှိမှတ်တဲ့စိတ်ကလေးတွေဟာကျွရအာယုန်ပေါ်မှာပေါ့လေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့တွားနေတာဝိสารရဲ့ပုတ်တက်ပေးတဲ့သဘောကြောင့်အာယုန်ဟာအဲဝိရှိမှတ်တဲ့စိတ်ဟာအာယုန်နဲ့ ကွာမသွားဘူးအဆက်ဆက်ပြတ်မသွားဘူးအများအားဖြစ်နေတာအဲ့လိုအများအားဖြစ်နေလို့ရှိရင်ဝိသိကိစ္စကအာယုံမှမတူတော့မကတ်ဘူးဒုလောဒုလောနဲ့ပေါ့လေမူဝေခွဲနိုင်ဘူးကိုလိုလိုဒီလိုလိုပေါ့လေဘယ်အာယုံမှအတိအကျဆုံးဖြတ်ချက်မချနိုင်ဘူးသူကဘယ်ဟာရလို့အမှန်အတိအကျဆုံးဖြတ်ချက်မချဘူးဥဒိမအာယုံနဲ့ကတ်ကတ်နေတော့ဘာပဲဆိုတာပေါ့လေရှင်းနေလို့ရှိရင် သူလောက်သူလောက်နဲ့မူခွဲနေတဲ့ဝိသိကိစ္စဟာလွတ်စင်ထွက်သွားတာပဲဘာမှရှိတော့ဘူးဒီတော့ဝိသရဟာဝိသိကိစ္စရဲ့ဆန့်ကျင်တဲ့တရားပဲဆိုတာသိချင်ရှာတယ်ဒီတော့ဉာဏ်မမီးတဲ့ကိစ္စမှာကိုဉာဏ်လေးကနင်းနေလေးဒါပေမဲ့လို့သိရမယ့်အချက်ကအမှန်တန်လေးနဲ့တော့အဲ့ဒီချက်ကိုစဉ်းစားတဲ့အခါမှာဉာဏ်ကမမီတော့အမျိုးမျိုးဝေဘာနာ အဲ့ဒီအမျိုးမျိုးဝေဘာနာဝေဘာလေးလေးညာမဖီလေးလေးအဲ့ဒီလိုဖြစ်နေကြရင်လည်းပဲအာယုန်နဲ့မစိတ်ကဖွဲ့ချီထားတယ်လို့မဖြစ်ဘူးမတိနေဘူးပုတ်တိုက်ပုတ်တက်သုံးတက်ပေးတယ်လို့မဖြစ်တော့ဘူးကွာအဲ့ဒီနည်းနဲ့ပဲဝိသိကိစ္စတွေဖြစ်ပြီးတော့အဲဝိသရမလာဘူးဆိုလို့ရှိရင်ဝိသိကိစ္စတွေဖြစ်သွားနိုင်တယ်အမြဲမပြတ်အာယုန်နဲ့ထိစပ်နေတော့ခုနမူခွဲနိုင်တဲ့အဲဝေဘာနဲ့သဘောတွေလည်းပဲအရှင်းမရှိတော့ဘူး ဝေဖန်မှုဝိသိကိစ္စလည်းပဲကျင့်သွားတာပဲအခုပြောခဲ့တဲ့နိဝရဏတရား၅ပါးရဲ့ဆန့်ကျင်တဲ့ဖြစ်တဲ့တနည်းအားဖြင့်နိဝရဏတရား၅ပါးကိုပယ်ရှားနိုင်တဲ့ဝိတ္တုဆိုတာပိဋိတုကဧကကရာခေါ်တဲ့ဇာယင်ငါးပါးနဲ့ပြည့်စုံတဲ့ပထမဇာဟာဝိပဿနာဉာဏ်ဤထဲမှာဆိုလို့ရှိရင်ပထမဆုံးသမတနာဉာဏ်ဝိပဿနာဉာဏ်စဖြစ်စာမှာထင်ရှားပါတယ် သင်္ချာပုံကတော့နှာခေါင်းကထွက်လေဝင်လေမှတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝမ်းဘက်ကဖောင်းမှုပင်မှုကိုမှတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့လေရှုအားလေးရသုတန်လာတဲ့အခါအာယုန်နဲ့မစိမ့်နဲ့တဲ့ပြီးတော့အမြဲမပြတ်ပေါ့လေအာယုန်နဲ့ပုတ်တိုက်တကယ်လို့ဖြစ်တာကျုံနာလေးတွေကြောင်ကျုပ်ဆက်ပုံလေးတွေအဲ့ဒီအပေါ်မှာပေါ်ပြီးတော့ပျောက်သွားပုံလေးတွေအမှန်တန်ထင်ရှားတာ ဟောင်းတာလေးတွေမှတ်လိုက်ဟောင်းတာလေးတွေဆက်ဆက်ကလေးဆိုအစဖြစ်ပုံကစာပြီးတော့တောက်လျှောက်ဆုံးသွားတယ်၊ကုံဆုံးသွားတဲ့အထိမြင်လာတယ်။ပိန်သားလေးတွေမှတ်လိုက်လို့ရှိရင်ပိန်မှုရဲ့အစတောက်လျှောက်ဆုံးသွားတဲ့အထိသိတည်လာတယ်။ရှားကြကိုယ်ထဲမှာဘူရာနွေးတာအေးတာတောင်းတာတင်းတာလှုပ်တာမြင်လာကြတာနာနာစားတာစသည်ပေါ့လေ။ဒါလေးတွေပေါ်တိုင်းပေါ်တိုင်းလိုက်ပြီးတော့ရှိလို့ရှိရင်တောင်းကျိုးဆက်ယုံနာနေရှင်းသွားပြီးတော့ ပေါ်ပြီးကြောက်သွားပုံတွေမြဲအမြဲပုံတွေသိလာတယ်။အဲဒီမြဲပုံလေးတွေသိလာတော့ဟာတဲဟုတ်ပါလား။ဟာတဲနေရာကြပါလားဆိုတာပေါ့။ယောဂီကလက်ခံပြီးတိတ်ကျဉ်လာတာ။မြဲဖင်ရတာလည်းချမ်းသာလာတာပဲ။အဲဒီခါမျိုးဟာနိစ္စနုပဒနာညာနဲ့စပြီးတော့ဥပဒနာညာနဲ့စပြီးတော့ပထမဇာနေဖြစ်တယ်။မမြဲတာလေးတွေသိလို့ရှိရင်လည်းပဲဆင်းရဲအကုသိုလ်မဟုတ်ကုန်လည်းပဲသိလာတာပဲ။ တနည်းအားဖြင့်လည်းပဲကိုယ်ထဲမှာအတွေ့အကြုံကြောင့်အခံဆုံးအနေခဲ့တာလေးတွေမှတ်ရတဲ့အခါမှာခြေပိုင်းမှာတော့အလွန်ကြီးဆင်းရဲမသက်သာဖြစ်နေမယ်လို့အခုလောဘတဏညာဖြစ်လာတဲ့အခါမှာအမှတ်ကနိုင်နေလာတော့ဝေဒနာလေးတွေမှတ်ရတာကိုပဲအားရလာတာမှန်တယ်ထူးကြတာပြီးတော့မှတ်လိုက်လို့ရှိရင် မခန္ဓာဘူးလေးတွေကတစ်ခုပြီးတစ်ခုတစ်ပိုင်းပြီးတစ်ပိုင်းပေါ့လေပြက်ပြက်ပြက်ပြက်တော့သွားပြီဆိုအိုးသိအားရတာနားလဲနားလဲကောင်းလဲကောင်းတယ်ဖြစ်လာတာနောက်ဝေဒနာတွေအရှင်းကုန်သွားပြီဆိုလို့ရှိရင်ဒီမခန္ဓာမှုပေါ်မှာတကုံလုံးတကုံလုံးကဆင်းရဲဆုံးဆင်းရဲကြီးပဲမကောင်းတဲ့တရားတွေပဲဆိုတာပေါ့ဒီလိုလည်းပဲအမှန်မြင်တဲ့အပြင်ဝေဒနာတွေဖတ်ရတာအားရတော့နှစ်သိအားရတဲ့ပီတိတွေချမ်းသာမှုတွေတည်ငြိမ်မှုတွေဒါလည်းတစ်စက်တည်းကိုသွားနေတာကတိတ်ထင်ရှားတယ် အဲ့ဒီလိုမျက်စင်းရဲ့လို့သိပြီဆိုလို့ရှိရင်သူသဘောတိုင်းသူဖြစ်ပုံလည်းပဲဒီဒီသားဖြစ်သွားတာပါပဲတခါတရံမှာလည်းပဲရှိစရာလေးနဲ့ရှိတာလေးနဲ့သဘောတက်တက်ကွက်ပြီးတော့မြင်းနေရင်သဘောတရားမျှပဲဆိုတာပါပဲအဲ့ဒါကိုလည်းနားလည်သွားတယ်အဲ့ဒီခါကျလို့ရှိရင်လည်းပဲတိတ်ကျေနပ်တာလောလောဆယ်သူးဆိုင်ဆိုင်ရှိမိတဲ့အာယုန်တွေပေါ်မှာမျက်စိရဲ့သဘောပဲတွေ့ရသဖြင့် ကိုတော့ကလည်းပဲဒီလိုကြည့်တယ်နောက်လည်းပဲဒီလိုဖြစ်ဥမှာပဲဆိုတာဒီလိုပေါင်းပြီးတော့လည်းပဲဆင်ရင်မိတတ်ပါတယ်ဥဒေဝိသရတဲ့ဒီကကြတော့သင်ရှားပါတယ်မိမိရဲ့တဏ္ဍာမှာယုံနာတရားတွေမျက်စိရဲ့သဘောပဲဖြစ်တယ်လို့သူတစ်ပါးရဲ့တဏ္ဍာမှာလည်းပဲဒီလိုပဲလို့ညီမိပြီးတော့လည်းပဲဆင်ရင်သုံးတတ်တဲ့သဘောကြီးဖြစ်တတ်ပါတယ်အဲဒီလိုမျက်စိရဲ့သဘောပဲလို့ရှင်သုံးတတ်ဆုံးဖြတ်တဲ့သမတနာဉာဏ်ဖြစ်တဲ့အခိုက်အတန့်မှာ ဝိတဝိသရပတိတုကဧကကရာခေါ်တဲ့တန်ငါးပါးနဲ့ပြည့်စုံတဲ့ဝိပဿနာပထမဇာဟာစဖြစ်ပါပြီလို့ဒီလိုယူဆမှာပါပဲဒီနေ့အချိန်ကျသွားပါပြီဒီနေ့ဒါပဲတော့ကြအောင်ဆို